တ်စွာလျှောက်ထားအပ်ပါတယ်ဗျာ။ဤတော်ရှင်မဟာသီထေရဘုရားကြီးရဲ့ဘုံရင်များကိုဤပိတကတရဓမ္မဗန္နာဂာရိကအဲ့ကမဟာပန္နိတအရှင်သိမင်္ဂလာလင်္ကာရ PHD ရေးတာဖွဲ့ဆိုထားတဲ့တန်ခဘုံရောင်ဖုံးပြောင်ဆိုတဲ့ဆောင်းပါးကိုဖတ်ကြားဥတော်ပါမယ်ခင်ဗျာ။ ယောဟောတိဝိယဒောသဝိသရဒောသဘောတုတောဓမ္မရဒောသဟောတိဓမ္မသာဟောတိအနုဓမ္မစာရိတတာရိသောဝုဒ္ဓတိတံဃသောဗနောယောအခြင်းမောဂောတိဝိယဒောသသစ္စာ၄ပါးမြတ်တရားကိုပိုင်းခြားသိတဲ့ဉာဏ်မြတ်များစွာ လိမ္မာထက်မြက်သည်၎င်း ဝိနိတောသကိလေသာယံသဘုံများကိုပယ်ရှားနှိတ်ကိုတတ်ပြီ၎င်းဝိသာဒရောသကြောက်ရွံ့အောင်ပြုအကုသိုလ်ကင်းရေတဲရွှင် ပြသောမနတသာကိုဉာဏ်ပညာရှိသည်၎င်းဟောဒီဖြစ်ပါပေ၏ဘောဓုတောသများစွာကြားနာအပ်ပြီးသော သုံးဖြာပိတက ပရိယတရားရှိသည်၎င်း ဓမ္မတရောစာသုံးဖြာပိတကပရိယတရားကိုအာကုံနှုတ်တဲ့ဆောင်ရွက်မှာသာထားနိုင်ပြီ၎င်းဟောဒီဖြစ်ပါပေ၏ဓမ္မသာလောကုတ္တရာတရားကိုပါအားအနုဓမ္မသာရိသာလျော်သောသီလသမထဝိပဿနာတရားများကိုဖြည့်ခြင်းသည်၎င်းဟောဒီဖြစ်ပါပေ၏တာဒီသောထောကဲ့သို့ရှိအပ်သောဝါဆိုခဲ့ပြီးသော ကုံအင်းများနဲ့စုံလင်းပြည့်ဝသောတတော်ထိုပုဂ္ဂိုလ်ကိုတန်ခသောဘနောတန်ခါကိုတင့်တယ်စေတပုဂ္ဂိုလ်များဟူ၍ဝါတန်ခကုံရောင်ထုံးပြောင်းစေတပုဂ္ဂိုလ်များဟူ၍ဩဇတိသဗ္ဗညုတညံတော်တခင်ဖယားရှင်ကိုတော်တိုင်ဟောကြားတော်မူခဲ့ပါပေသတည်း ဤကအင်္ဂုတ္တရနိကေသတုကနိပါဒပါဠိပါဏခမဝေသောဗနသုတ်တော်လာဘုရားဟော ပါဠိတော်ဂါထာကလေးနဲ့ထိုဂါထာကလေးကိုအတိအကျအနဲ့ပြန်ဆိုထားခြင်းများဖြစ်ပါတယ်ခရားဘုရားဟောပိဋကထက်ပိုမိုကောင်းမွန်သောစကားပိုမိုကောင်းမွန်သောစမရှိနိုင်ဟုသောခံယူချက်ဖြင့်ဘုရားဟောပိဋကဒေါ်လာပါဠိတော်ဂါထာကလေးကို အခြေတည်ထားပါတယ်ဗျာကာထာလေးပါဒရှိရာသုတ်တော်ဤအမည်သည်သောဗနသုတ်တော်ဖြစ်၍မိမိဂုံပြုပူဇော်လိုသောဆရာတော်ဘုရားကြီးရဲ့ဘွဲ့တော်နဲ့တထကြီးကြတူညီလှ၍ဝမ်းသာရပါတယ်ထိုဂါထာ၌ဖော်ပြအပ်သောဂုံကြီးများနဲ့စုံညီပြည့်ဝသဖြင့်လည်းကြည်နူးရပါတယ်ဗျာမိမိရေးသားပူဇော်မိဆရာတော်ဘုရားကြီးမှာ ကဗ္ဗဗုဒ္ဓသာသနာပြုမဟာသီသာသနာရိပ်သာတို့ဤဖခင်ပရိယတိပရိပတ်တိစွဲဆုံးပညာရှင်ကြီးဖြစ်တော်မူသောကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးဤကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးဗတ္တန္တသောဘနာဖြစ်ပါတယ်မဟာသီဆရာတော်ဘုရားကြီးဒီအကမှာပဏိဒဘောရစိတ်တော်ကိုတတ်တော်90ကျော်စားကရရှိတော်မူခဲ့တော်လဲအဘိဓဇမဟာရထကုရုဘောရစိတ်တော်ကိုကရရှိတော်မမူခဲ့ပါ အဘိဓမ္မာရထကုသိုလ်ဘောရသိတ်တော်မရရှိခဲ့တော်လဲသဘာဝအားဖြင့်အလိုလျောက်ဝိရသမဟာရထကုသိုလ်ဆရာတော်ကြီးလို့ဆိုခြင်းပါတယ်။ဘာကြောင့်လဲ။ရှင်တဲ့မင်းကို မိဂရာသာသားကောင်တို့ရဲ့မင်းလို့စာပေများမှာဖော်ပြထားသူကိုမကြမ်းမကြတွေ့ရပါ။ရှင်တဲ့ကိုမင်းအဖြစ်အခြားသူများကတင်မြောက်ထားသည်မဟုတ်။ရှင်တဲ့မှာရှိသော စွမ်းရည်များကြောင့်အလိုအလျောက်မင်းအဖြစ်သို့ရောက်ရှိရခြင်းဖြစ်ပါတယ်။ဤတူ မဟာသီဆရာတော်ဘုရားကြီးဒီလည်းပဲပြိဿမဟာရတကုသိုလ်ဘောရစိတ်တော်ဆက်ကမှု မခံယူခဲ့ရတော့လည်းပဲအလိုလျောက်ပြိဿမဟာရတကုရုဆရာတော်ကြီးပင်ဖြစ်ပါတယ်အနှင်းငယ်မြရှင်းပြပါဦးအအဘိဓမ္မာရတကုရုဟူသည်အချမ်းပုဂ္ဂိုလ်တို့တဲ့ဂုံကြီးကြီးမှမြင့်မြတ်ကဲလွန်တကွန်အလံပမာတိုင်းကြီးပြည်ကြီးတို့၏ဆရာလို့ဆိုလိုပါတယ်မဟာသီဆရာတော်ဘုရားကြီးအနေဖြင့်အချမ်းပုဂ္ဂိုလ်တို့တဲ့ဂုံကြီးကြီးမှ မြင့်မြတ်ကဲလို့တကွန်အလံပမာဟုဆိုတရားဂုံကြီးများစွာရှိပါတယ်မှန်ပါတယ်တက်တော်40မပြည့်မီကပညာရှင်အများအလွန်တန်မိုးထားပြီးတော့လေးစားချီးကျူးရတဲ့ဝိပဿနာရှင်ဤကျမ်းကြီးနှစ်တွဲကို ရေးသားတော်မူနိုင်ခြင်းတက်တော်90မပြည့်မီသထသံဃာနာပွဲသဘင်တွင် အလွန်ကြီးသောပုဒ္ဒကတာဝန်သထသံဃာနာဩလာနသောတက သတ္တသံဃာနာဝန်ဆောင်ဘွဲ့ဩဝါဒတရိယစသောတာဝန်များကိုထမ်းဆောင်ခဲ့ရခြင်းများသည်အများတဲ့ကဲလွန်ထူးချွန်သောဂုဏ်ကြီးများဖြစ်ကြပါလေ။မဟာစီဩဝါဒခံရိတ်တာခွဲပေါင်း400ကျော်ရှိခြင်းမဟာစီနည်းဖြင့်ကမ္မထာအထုတ်ပေးသူတန်ပေါင်းများစွာရှိခြင်းဤမနိုင်ငံတို့၌လည်းဆရာတော်ဘုရားကြီး၏နိနာတိုင်းအာထုတ်သူများစွာရှိခြင်းဆရာတော်ဘုရားကြီးရေးသားသောကျမ်းစာအုပ်ပေါင်း80ကျော်ရှိခြင်း ဆရာတော်ဘုရားကြီးကျမ်းစာများကိုကြည့်ရှုကာအသိဉာဏ်ရသူများရေအတွက်မရအောင်များပြားနိုင်ရင်းစသောအကြောင်းများကြောင့်တိုင်းကြီးပြည်ကြီးဆရာအသေးချဖြစ်နေပါပြီသို့အတွက်မဟာသီဆရာတော်ဘုရားကြီးသည်အလိုအလျောက်အဘိဓရမဟာရတ္တကုသိုလ်ဆရာတော်ကြီးဖြစ်ပါတယ်အစ၌ဖော်ပြခဲ့သောဂါထာလောလာစကားရများဖြင့်ကားပြီးတော့ကြီးညိုကြည့်ကြပါအောင်တို့ ဝိရဒေါသသစ္စာလေးပါးမြတ်တရားကိုပိုင်းခြားသိတတ်ဉာဏ်မြတ်များစွာ လိမ္မာချက်မြတ်သည်၎င်းမာသီဆရာတော်ဘုရားကြီးသည်သစ္စာလေးပါးမြတ်တရားကိုကိုယ်တော်တိုင်သိရယဟန်ငယ်ဘဝကစတင်ကြိုးစားအားထုတ်ရှားဝေခဲ့တဲ့ဖြင့်ကိုယ်တော်တိုင်လည်းပဲသိပြီးပြီလို့ယုံကြည်ပါတယ်ဆရာတော်ဘုရားကြီးဒါနိနာခံ၍အားထုတ်ကြသူများလည်းပဲအတိုင်းအတာတစ်ခုတည်းသစ္စာကိုသိကြပါလိမ့်မယ် ဝိနိတောစကိလေသာယံသဘုံများကိုပယ်ရှားနှိတ်ကိုတတ်သည်၎င်းအမြဲထာဝရဘာဝနာအလုပ်ဖြင့်မွေ့လျော်တော်မူသောတရားတော်ဘုရားကြီးလာကိလေသာအမူအရာများမတွေ့ကြုံဘူးကြပါမမြင်ဘူးကြပါကိလေသာယံသဘုံများကိုဘာဝနာတရားဖြင့်ပယ်ရှားနှိတ်ကိုထားသည်မှာသိကြပါတယ်ဤနေရာမှာဆရာသမားများအထာမှကြားအပ်ဘူးတဲ့အကြောင်းအရာလေးကိုဖော်ပြပါဦးမယ်သတ္တသံဃာနာ ကျင်းပနေခြင်းမဟာရိတ်တာဝင်အတွင်းစာကြည့်နေကြစဉ်အမိုးပေါ်မှမိချောင်းတစ်ခုမဟာဒီဆရာတော်ဘုရားကြီးဥကောင်းတော်ပေါ်တဲ့တဲ့ကြရာအနိပါရှိဆရာတော်များကထိုင်လမ်းမှုဖြစ်ခဲ့တော်လဲမဟာဒီဆရာတော်ဘုရားကြီးမှာထိုင်လမ်းမှုမရှိပဂတိတည်ငြိမ်စွာမိချောင်းပြုတ်ကြတကူလို့နှုတ်တော်မှထောက်ပေါ်မိန်တော်မူခဲ့ပါတဲ့ဤအကြောင်းအရာကိုသခိုင်းတော်ရောမဟာတိသနောတရားချောင်းဆရာတော်ဘုရားကြီး ပဋ္ဌာန္တသစ္စနာဘိဝန္တအကမဟာပါဏိတအထာမကြားသိခဲ့ရပါတယ်ဝိသာတရောသကြောက်ရွံ့အောင်ပြုအာဟုသောခင်ရဲတင်းရွင်ပြသောမနတတဟကိုဉာဏ်ပညာရှိသီလကဟောဒီဖြစ်၏မိမိသန္တာဝေအာဟုသောများရှိပြီးတော့နေရင်ကြောက်ရွံ့တတ်တယ်ပရိသတ်ထဲဝေယံမဟုတ်မရဲဖြစ်တတ်တယ်အာဟုသောကင်းသူများကြတော့ ကြောက်ရွံ့မှုမရှိရဲရဲတင်းတင်းရှင်ရှင်ပြပြကြီးကြီးလင်းလင်းသောမနတနဲ့ရှင်သောဉာဏ်ပညာရှိတတ်ကြပါလေတရားတော်ဘုရားရည်သည်ပရိသတ်မျိုးစုံတို့၏အလဲဝဲအမြင့်ထာဝရကြီးကြီးရင့်ကျက်သောမျက်နှာတော်နှင့်ဘူမျောခန္ဓာယင်တရားဟောတော်မူနိုင်ယင်တရားပြနိုင်တော်မူနိုင်ခြင်းများကဤဂုံအင်္ဂါနဲ့ပြည့်ဝစုံလင်ကြောင်းထင်ရှားစေပါလေ။ဘောဓုတော်သာများစွာကျမ်းနာအပြီးသောသုံးပြပိတက ပရိယတရားရှိသီလကောင်ဓမ္မတရောစသုံးဖြာပိတကပရိယတရားကိုအာဂုံနှုတ်တဲ့ဆောင်ရွက်မှသာထားနိုင်သီလကောင်ဟောဒီဖြစ်ပါပေ၏ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရေးသားအပ်တဲ့ကျမ်းစာများကိုကြည်လို့ရှိရင်မာသီဆရာတော်ဘုရားကြီးရဲ့ပရိယဘဟုတုတာပฏิပဘဟုတုတာဤဝဆုံးလင်းရောင်ထင်ရှားသိနိုင်ပါတယ်အထူးအဖြင့်ဝိပဿနာရှုနည်းချမ်းကြီးကိုလေ့လာက ဆရာတော်ဘုရားကြီးရဲ့ပရိယတ်တိဘုသူဒ္ဓပြည့်ဝသုံးလင်းကြောင်းကိုအာရပါရကြည်နူးစွာ လက်ခံနိုင်ပြီမှသိကြပါတယ်ဒီနေရာမှာမိမိကိုယ်တိုင် တွေ့ကြုံသိရှိခဲ့ရတဲ့အကြောင်းအရာလေးတစ်ခုကိုဖော်ပြလိုပါသေးတယ်1342ခုနှစ်သဇမုံလဝဲတောင်ကူမြို့ဝိသုဒ္ဓါယုံမြို့တော်ကျောင်းတိုက်အတွင်သာသနာတော်လုံးဆိုင်ရာရွှေချင်းနိကာယ ဓမ္မအကျဉ်းခိုင်းလွန်ကျွတ်တန်ခါအစည်းအဝေးကျင်းပနေခြင်းကဖြစ်ပါတယ်ဓမ္မဂရိကဆရာတော်များနဲ့မိမိကိုကြောင်းသီးသတကြောင်းမှနေရာပေးတဲ့ဖြင့်မိမိသည်ချမ်းမြေရိတ်တာဆရာတော်ရှင်သနဂါဘိဝန္တအေကမဟာကမ္မဌာနာသရိယအမရဗုဒ္ဓမြို့မဟာကန္တာယုံဆရာတော်ဗဒ္ဒနာကုန္ဒလာဘိဝန္တအေကမဟာပဏိတတကိုင်းတောင်ရောတိရဘူးဆရာတော်ဗဒ္ဒန္တညာနိတရာအေကမဟာပဏိတစသော ဓမ္မဂတိကဆရာတော်များနဲ့တကြောင်တည်းတီးခိုခဲ့ရပါတယ်မိမိတို့သည်အလရှင်များနဲ့မိမိတို့စိတ်ဝင်စားပြီးသာသနာရဲ့အကြောင်းရားများကိုဆွေးနွေးတဲ့အခါအတိချင်းဖလှယ်ကြတချိန်တွင်မိမိသည်သတင်းသုံးပေါ်များနဲ့အတူမာသီဆရာတော်ဘုရားကြီးရဲ့အကြောင်းကိုပြောဆိုမိပါတယ်မိမိသည်အမှန်ဟုယူဆချက်ဖြင့်ပြောနေ၏သို့သောချမ်းမြေတာဆရာတော်ကမှားကြောင်းခန့်လန်းလန်းမှလှမ်းပြီးတော့ကန့်ကွက်လိုက်ပြီးမှမိမိအတွက်တသက်တာမမေ့နိုင်ကြရဖြစ်ခဲ့ရပါတယ်။ မိမိကမာသီဆရာတော်ဘုရား၏ပရိယတ်၏အရေးချင်းသည်သဒ္ဒသံဃာနာမတင်မီကတော့အသက်အတင့်သာဖြစ်တယ်သဒ္ဒသံဃာနာတင်ဝဲဤမှာပါဠိတော်ထာဂရာတိကသသောကျမ်းဂန်များကို အကြည့်များလာ၍ပရိယတ်၏အရေးချင်းအလွန်မြင့်မားသွားတယ်လို့ဆရာတော်ဘုရားဤတပါးထာမကြားဥပါတယ်လို့ပြောကြမိရာမိမိစကားဝိုင်းတွင် မပါခလန်းလွန်းတွင်သီးတန့်တရင်သုံးပြီးတော့စကားပြောနေတဲ့ချမ်းမြေ့ရိတ်တာဆရာတော်ကဥဒ္ဓမင်္ဂလာ အဲ့ဒီစကားလုံးဝမှားတယ်မာသီဆရာတော်ဘုရားကြီးအရေးချင်းကသတ္တသံဃာနာတင်ပွဲရောက်မှအလွန်မြင်မှားလာတဲ့ဆိုတဲ့စကားအလွန်မှားတယ်ဒီစကားကိုဘယ်လိုပုဂ္ဂိုလ်ကပြောပြောမှားတာပဲမှားတယ်ဆိုတာအခိုင်မာပြနိုင်ပါတယ်သတ္တသံဃာနာတင်ပွဲမတမ်းမီကပင်မာသီဆရာတော်ဘုရားကြီးရဲ့ပရိယတ်ရဲ့အရေးချင်းမြင်မှားနေကြောင်းသိကျင်ရင် မာသီဆရာတော်ဘုရားကြီးရေးသားတဲ့ဝိပဿနာရှုနည်းကျမ်းကြီးကိုဖတ်ကြည့်ပါ အဲ့ဒီဝိပဿနာရှုနည်းချမ်းကြီးကိုလွတ်လာရေးမရခင်စစ်အတွင်းကပင်ရေးသားရိုက်နှိပ်ခဲ့တယ်ဝိပဿနာရှုနည်းချမ်းကြီးကိုတာမပညာရှင်တွေမရေးနိုင်ဘူးရေးသားစဉ်ကလည်းပဲမဟာသီဆရာတော်ဘုရားကြီးရဲ့တက်တော်အလွန်နုနယ်သေးတယ်ဒါကြောင့်မဟာသီဆရာတော်ဘုရားကြီးကြီးပရိယတ်ဒီအရေးအသွေးဟာခန့်ငယ်ငယ်ကပင်အလွန်မြင်မာတယ်ဆိုတာအခိုင်အမာပြောနိုင်တယ်လို့မိန့်ကြပါတယ်ချမ်းမြေတာဆရာတော်တကားကိုတခါ မပြောကြတော့ပါချမ်းမြေ့တာဆရာတွေတကားပြောဘုံကလည်းရှင်းလင်းပြသလာဤရဲရဲလာဤတိကျလာဤခိုင်မာလာဤမိမိကိုယ်တိုင်ကလည်းပဲမာသီဆရာတော်ဘုရားကြီးပေါ်ရှင်းရခင်ကပဲအလွန်ကြီးညိုလေးစားဤချမ်းမြေ့ဆရာတော်ကိုလည်းပဲကြီးညိုလေးစားပါဤတို့အတွက်ချမ်းမြေ့ဆရာတော်မိတ်ကြားသည့်အတိုင်းဖြစ်ရမယ်လို့ချက်ချင်းပင်ထုံးဖြတ်ချက်ချမ်းမြေ့ပါတယ်ချမ်းမြေ့တာဆရာတော်ပေါ်ယုံကြည်လေးစား၍၎င်း မအားလိုက်ရ၎င်းဝိပဿနာရှုနည်းကျမ်းကြီးကိုမကြည့်ပြက်ခင်ပါချမ်းမြေတာဖျားရဲ့စကားကိုကြားနာပြီး7နှစ်ခန့်ကြာမှမိမိသည်အချိန်ရသဖြင့်ဝိပဿနာရှုနည်းကျမ်းကြီးကိုသိသိဆတ်ဆတ်ကြည့်မိပါသည်ကြည့်ရှုခြင်းအကြောင်းကတော့ဝိပဿနာမိမိရဲ့တဲ့ဝိပဿနာရှုနည်းရလို့ရကြည့်ခြင်းပါပဲသို့တော့ကြည်ရင်ကြည်ရင်မာသီဆရာတော်ဘုရားကြီးအရေးသားအဆင့်တန်းမြင့်မာဘုံအယူဆပြတ်သားဘုံစာပေ နှံ့စကျွမ်းကျင်ပုံအထောက်အထားခိုင်းလုံပုံတို့ကိုတွေ့ရတော့ဆန်းနှစ်နှစ်ကျော်ကကြားကြရတဲ့ချမ်းမြေ့ရစ်တာဆရာတော်ရဲ့မာသီဆရာတော်ဘုရားကြီးရဲ့ပရိယတ်တိအရေးချင်းဟာသဒ္ဒသံဃာနာတင်ပွဲရောက်မှအလွန်မြင့်မားလာတယ်ဆိုတဲ့စကားဟာအလွန်မှားတယ်သဒ္ဒသံဃာနာတင်ပွဲမတမ်းမီကပဲမာသီဆရာတော်ဘုရားကြီးရဲ့ပရိယတ်တိအရှင်အရေးချင်းမြင့်မားနေကြောင်းသိခြင်းရင်ဝိပဿနာရှုနည်းဉာဏ်ကြီးကိုကြည်ပါဆိုတဲ့စကားကိုပြန်လည်ကြားရောင်ပြီး ချမ်းမြေ့တာဆရာတော်တကားသည်အလွန်မှန်လာပါပြီသွားအလွန်မှန်လာပါပြီသွားလို့မိမိမကြမကြတွေးပြီးမိမိရဲ့အမြင်မှကိုပယ်ရှားပြီးတော့ချမ်းမြေ့တာဆရာတော်ရဲ့ကျေးဇူးကိုလည်းတရိယမာသီဆရာတော်ဘုရားကြီးကိုလည်းပဲရှေ့ကတည်းပုံမူ၍လေးနဲ့စွာကြည်ညိုလာရပါလေရှေ့ကလည်းမိမိဒီမာသီဆရာတော်ဘုရားကြီးပေါ်ကြည်ညိုပါသည်မိမိအပရိယတ်တင်ကြားပေးသောသခိုင်းတောင်းယုတ် မဟာတိသနောရိယကျောင်းဆရာတော်ဗာဒန္တပြစ္စနာဘိဝန္တအဲ့ကမဟာပဏိတကဘာအေပုပ္ပဝိရိဟကျောင်းဆောင်နေကျမ်းမြူအကျော်ဆရာတော်ဗာဒန္တပင်ညိတရာဘိဝန္တအဲ့ကမဟာပဏိတသသောဆရာတော်ဖရာများအထံကမာတိဆရာတော်ဘုရားကြီးဂုံကြီးကိုမကြမကြာကြားသိခဲ့ရ၍၎င်းမိမိကိုယ်တိုင် တိပိတကဒရသံမေဝဲဖြေဆိုစဉ်မဟာသီရိတ်သာတွင်နေခိုက်ခူးမြော်ခွင့်များစွာရခဲ့၍၎င်း ကြည်ညိုရင်းဆွဲရှိပြီးပြီဖြစ်ပါတယ်ဓမ္မတလောကုတ္တရာတရား၉ပါးအားအနုဓမ္မသာရိစာလျော်သောသီလသမထဝိပဿနာတရားများကိုဖြစ်ခြင်းသီလကဟောသည့်ဖြစ်ပါပေ၏ဤဂုံရည်အတွက်ရှင်းလင်းချက်မလိုအောင်ဆရာတော်ဘုရားကြီးမှာလောကုတ္တရာတရား၉ပါးအားလျော်သောသီလသမထဝိပဿနာတရားများရှိကျင့်တော်မူကြောင်းသာသနာတော်ကျေပြန့်ရာ အရာအလုံးရှိသာသနာကိုမြန်တော်သူအလုံးပင်အထင်ရှားသိပြီးဖြစ်ပါတယ်။ဤဖော်ပြခဲ့ပြီးသောဘုံကြီးများနဲ့စုံညီသောပုဂ္ဂိုလ်ကိုတန်ခသောဗနတန်ခါကိုတင့်တဲ့စေတပုဂ္ဂိုလ်များဟူ၍သာသနာခုံရောင်ထွန်းပြောင်းစေတပုဂ္ဂိုလ်များဟူ၍တပ်ပင်ညွတ်ညံတော့တခင်ဘုရားရှင်ကိုတော်တိုင်ဟောကြားတမမိတ်မြတ်တော်မူခဲ့ပါတယ်။ဤဂုံကြီးများဖြင့်စုံညီစွာပြည့်ဝတော်မူသော မာသီဆရာတော်ဘုရားကြီးသည်တန်ခသောဗနတန်ခဝတင်တဲ့စေတတ်သောတန်ခဂုံရောင်ထွန်းပြောင်စေသောမထေကျော်ကြီးဖြစ်တော်မူပါတယ်ပဒန္တသောဗနဟူသောဘွယ်တော်ရင်းနဲ့ဆရာတော်ဘုရားကြီးဂုံရင်များသည်တထက်ထဲတထထဲကြတူညီလာ၍အနုဒ္ဒဘွဲ့တော်ပိုင်ရှင်ကြီးဖြစ်တော်မူပါတယ်မန္တလေးမြို့စိန်ပန်းရမဟာစီယရနာဘုံသာသနာယတ္တပဒါနနာယကပဒါနပညာဝန္တစသော မဟာသီဆရာတော်ဘုရားကြီးတပည့်အဆက်ဆက်တို့ဒီလဲမဟာသီဆရာတော်ဘုရားကြီးကဲ့သို့သာသနာခုံရောင်ထုံးပြောင်အောင်ဆွမ်းဆောင်ကြိုးစားနိုင်ကြပါသည်ကြောင့်ထိုတောင်းပတ္ထနာပြုလိုက်ရပါသတည်း